ရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌10ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်သခါကိုပင်ကြကြလေအာမထုတတ်သေးတဲ့အတွက်ဖေရဲ့အတွက်တော့ ကိုတော်တော်ပြိမှန်းပါလိမ့်မယ်စိတ်ကတော့များပြိမှန်းပါလိမ့်မယ်စိတ်ကလည်းများပြိမှန်းလိမ့်မယ်ကြာဟင်ဒါယောဂီတို့မှမဟုတ်ဘူးယောဂီတိုင်းမှာဗျာဟင်တို့ဖြစ်မှာမဟုတ်ဘူး2500ကျော်တိကျတယ်ဟင်ဟင်တော့ဖျားဖြစ်မဲ့ပုဂ္ဂိုလ်မို့ရုပ်ဘူပါလားဗျာဆိုတဲ့ဒီရုပ်နဲ့ဒီနာဒီလိုဒုက္ခခံရတာဗျာ ဟင်ဟိုသူကတို့တဲ့တောင်သားလေးတယ်ဒုက္ခရပရိယာ6နှစ်ဟဲ့တို့ကဘယ်လောက်ရှိသေးလို့တို့ဟင်အာဘယ်တော့ပေါ်လို့ပြောကိုက6နှစ်ဒုက္ခရလူတမန်တို့ကျင်ခဲ့တယ်ကျင်တယ်ဟင်တို့ကျင်မမိတော့လည်းပဲတို့လည်းတော်တော်လေးကိုဒုက္ခရဖြစ်နေကြပါဟင်ဟင် အဲသူတို့လည်းရုပ်ကိုမပါပါဘူးညပြီးတော့ယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ရဲ့လိုလည်းရုပ်ကိုမပါပါဘူးညသူတို့လည်းဒီရုပ်နဲ့ဒီနာဒီလိုပဲဒုက္ခခံအမှားကြီးတယ်ဟုတ်ကလားဗျာပြီးတော့တို့တရားရှုတဲ့ယောဂီဘယ်မှာရှုရလဲဆိုဒုက္ခကိုထိုင်ရှုပါဟင်ဘောတော့ဒုက္ခကိုဒုက္ခမှမသိလို့တို့တန်တာလဲဟုတ်ကလားဗျာဒါမှမဟုတ်ဒုက္ခကိုဒုက္ခထင်နေလို့တန်တာလဲတော့ဘူးလားဟင် တို့ရွာလေးပြောတော့ဗျာဟိုကြိုက်တာတို့ဒုက္ခကြိုက်တာတို့ဒုက္ခတွေတို့ပဲပြောတာမဟုတ်လားဟင်ဟုတ်ကလားကြိုက်တော့ဟောကြိုက်တဲ့ခံရတာပဲခင်ဗျားတို့ဒုက္ခကြီးရဲ့ပဲဟုတ်ကလားဗျာမကြိုက်တော့ဟောဗျာမကြိုက်တဲ့ခံရတာကြီးရဲ့ပဲဟင်ဟိုဒုက္ခနဲ့ဖြစ်ဖြစ်ဒုက္ခနဲ့ဖြစ်ဖြစ်ကျွတ်တို့ကကြိုက်လို့သာခံရတာတော့ခံရတာကြီးရဲ့ပဲကြက်တာတော့ကြက်တာကြီးရဲ့ပဲဟုတ်ကလားဗျာအဲ့တော့တို့သံဃာဘာလို့လဲတဲ့လို့မေးရင်ဒုက္ခကိုဒုက္ခမှမသိလို့ ဒါပဲအဖြေဒါပဲရမယ်ဆင်တော့ဟင်တဏှာဒုတိယကပြောလို့ရှိရင်တော့ဒုက္ခကိုဒုက္ခထည့်လို့ဒါပဲဆင်တော့နောက်အထုတ်တဲ့ယောဂီဟာဒုက္ခကိုထိုင်ဖြူရမယ်ဟုတ်ကလားဗျာအဲတော့ဒုက္ခတွေ့နေရင်ဒါတရားတွေ့နေတယ်လို့ပဲမှတ်လိုက်တော့ဟင်ဒီတရားကြဲကြောက်ပြရအောင်ဘာကြောက်ပြရအောင်ခင်ဗျားတို့တွေးနေတယ်ဘယ်လိုလဲပြအားသေးရရတော့လည်းကြောက်လို့လေဟေးဟေး အဲဒုက္ခပေါ်ထိုင်ရှုရမှာအဲ့တော့ကိုဒီကိုယ်နဲ့စိတ်နဲ့ရှိတယ်တဲ့တို့ကိုယ်ပေါ်ထိုင်ရှုရမှာတဲ့ဘာဖြစ်လို့တော့ကိုယ်ဒီသင်ရှားကြည့်တာကတကြောင်ဒုက္ခပေါင်းစုံတို့ရဲ့သဝေယဖြစ်တာတကြောင်ကြောင့်တဲ့ဟုတ်ကိုယ်ပေါ်ထိုင်ရှုဘာနာပြီးဝမှာဟိုထိတာလေးနဲ့သိတာလေးနှစ်ခုရှိနေတယ်အဲ့မှာနာပြီးဝဆိုကိုယ်ပေါ်ထိုင်ရှုဒုက္ခဖြစ်ခြင်းလေဟုတ်ကဲ့လားဘာဖြစ်လို့တော့ဒီကိုယ်ကကံကဖြတ်တဲ့ သူ့ဒီပဲတင်တယ်စိတ်ကတက်တော့ပေါ့သူ့ဒီပဲပုရုဟာပေါ့အာရဟာပေါ့သူက၄မျိုးလုံးဖြစ်ခါတာဒီကူကဟုတ်ကဲ့လားစိတ်ကဟိုဥရုနဲ့အာရကခါဘူးလေစိတ်ကတော့လေဒီဟိုကံကြောင့်စိတ်ကြောင့်ဒါလေးတစ်ခုလောက်ပဲရှိနေမယ်ဟုတ်ကလားတော့သူ့ဒီချာရှိတာလည်းမဟုတ်တဲ့တွေ့သူ့တို့အတုခါတာရောက်ပြီးရှုလို့မရဘူးဟုတ်ကလားအဲ့တော့တရားအားထုတ်တဲ့ယောဂီဒီ ဒုက္ခပေါ်ထိုင်ကျူရမယ်ကိုကိုယ်ပေါ်မှာပဲတို့တင်ကျူရမှာတယ်ဗျာအဲ့တော့လူလူကြီးကပြနေတယ်ဟဲ့ဒီကောင်းလားတို့မေလို့နေမှာပါဗျာကျွာတဲ့တော့ကောင်းတယ်ကိုမှကောင်းပြောတာဟဲ့အားလုံးကျွာတဲ့တော့ကခုတီမှာသိမှရှိမယ်တဲ့သူများတွေသိထားတော့ဟုတ်ကလားအဲဟိုတို့ဘယ်ဝိုင်းလုံးကဒီကိုကြီးမနာဘူးလားအဲကြတိကြတော့ကဒီကိုကြီးနာဘူးလားဟိုတင်းအိမ်တော်တော့ကဟောနောက်မှာပဲညာ ဟောတဲ့နိုင်တော့တာပြောပါဦးကောက်ထမကြဟဲ့အတင်းကျိုးနဲ့ဒီမျိုးဒီထိုင်လာနဲ့ဘယ်အောင်ကြဟုတ်ပါလားအဲ့တော့နာမတိလားသိတာပါဟုတ်တော့ပုဂ္ဂိုလ်မှာသိမရှိလို့သိတာဒီနေ့ပုဂ္ဂိုလ်သိတာရောသိပေါ်ကြဒါကြီးကြိုခိုင်းတာဟုတ်ပါလားကိုအကြောင်းကိုသိသိချင်တာပါဟဲ့တက်တက်လုံးတော့သူများအကြောင်းကိုသိလာတာဖြစ်ကိုကြောင့်ဒီလူပဲရောက်ပါမယ်။အမေဒီကိုတော့ရံလို့ရပါ မျက်လုံးလေးနှလုံးရှိတလုံးတစ်စီတော့တော့ကိုယ်ပဲတာထားခဲ့ပြီချင်းဟုတ်တယ်ကိုနှလုံးလုံးရာကိုယ်ပဲကြည့်တာအမေကိုရောင်လို့အိမ်မထက်ဘူးဟဲ့ဟဲ့မျက်လုံးလေးနှလုံးရှိကိုယ်ပဲတလုံးကိုယ်ပဲတလုံးနဲ့တာပေးထားခဲ့ဘယ်တော့အောင်ဟဲ့ကိုနေကြီးနဲ့ချပါတယ်ဒီကောင်သူများပဲကြည့်တယ်အဲ့တော့သူများကြောင်းကြီးတဲ့ဒီကကိုကြောင်းကြောင်းမှမရှိရဟုတ်ကလားအဲ့တော့သူသာဆိုတော့တတိယနဲ့လုံးလို့ခေါ်တယ်ညာမျက်လုံးတစ်ခုကိုတတ်ပေးရမှန်ပါပါဟဲ့ ဒါဝိတ္တတရားလည်းလုံးလုံးတော့လေမှန်ပါဗျာဒါညာလည်းလုံးတက်ကြတာပေါ့လားကိုเจ้าကိုသိချင်လို့ညာလည်းလုံးတက်နေတာဟုတ်ကလားလားအဲ့တော့အာတုခါရယောဂီအာယုံမှန်မထားတာကလည်းတစ်ချောင်းဟုတ်ကလားလားမှန်ပါဗျာဟိပြီးတော့လွတ်လွတ်လပ်လပ်နေခြင်းနဲ့စိတ်ကိုတတိကထင်းကြောင်းလို့စိတ်ကမခံမရနိုင်ဖြစ်နေတာလည်းတစ်ချောင်း ဟုတ်ကလားသိကလုံးလုံးလာလာနေနေတာခင်ဗျအခုဒီတော့တတိယသူနောက်ကလိုက်ပြီးဟိုနွားကြောင်းလိုကြောင်းနေတော့ဒုက္ခညမလားတတ်ရင်ကြာတတ်တော့တာပဲဟဲ့ဒါတိုင်းလုံးလုံးမှဖြစ်တာမဟုတ်ဘူးဟုတ်ကလားဟင်အားလုံးတဲ့ပုဂ္ဂိုလ်တိုင်းဒီဒုက္ခတွေ့မှာဟုတ်ကလားဟင်အဲ့တော့ပြီးတော့တို့ဒီစိတ်ကလေးကတို့လုံးလုံးလာလာနေနေကြဘူးဒီနေ့တို့ဟောတတိလေးကတင်းမှလိုက်တော့တို့ ခင်ငိုင်းငိုင်းကတက်ပြရတော့တယ်။ဟဲ့ငိုင်းငိုင်းကတက်ပြလိုက်ရောအတက်မခံရောခါတော့ပြေတာတယ်။မှန်ပါဗျာ။ဟဲ့တို့ခင်ငိုင်းရလေခင်ဦးဒီကတက်လိုက်တဲ့ဆိုရင်ခါတော့ပြေတာ။ဒီမှာလည်းတတိလေးကတင်မဲ့တာကဒီတော့ခါတော့ပြေတာဗျာ။ဟဲ့ဟဲ့ဘယ်လိုငင်းရကြတော့ငင်းပြီးကျွမ်းကျင်တဲ့ပုဂ္ဂိုလ်ကဒီလိုမသိဘူးရတခါလဲသူလည်းကတ်ချင်ပြီးပြီးသွားတာတယ်။ပြီးတော့ငင်းကသူခိုင်းရခဲ့တော့ကလဲတာမွေးချင်တယ် ကျွန်တော်ခန္ဓာတစ်သိန်းလေသာဝိကံတိကပ်ပြီးလိုက်သွားမယ်ကဲတို့ကတော့ခါကြတာအဲ့ဒါကြောင့်ပဲလို့ဟင်းအဲ့လူလေးတဲ့ယောဂီကလူဘာဝတာလေညာဘယ်လူဘာဝဟင်ဟင်ဟုတ်ကလားဆိုတော့ဒီဒါရင်ဟိုမြည်ပြီးဟိုမြည်ပြီးနေရတာလားဈေးကံခံနေရတာအော်ဟောဗျာဟောဗျာဓမ္မယုံနဲ့ဈေးကံခံရလို့နေပါဘူးတို့က တို့ယောဂီတွေဒီလောက်ဆိုရင်တော့မြင်းပြီးနေတော့ပြီးလို့ထင်တာဟင်ဆရာသိရပြီဘုလားမြင်းကားကြီးတဲ့ခါကြရဟုတ်ကလားဗျဟင်အဲ့တော့ကာမပြီဟုတ်ကလားတို့ယုံကြည်ရမှာကဖရာပြီသူသားသမီးတွေကိုချစ်လွန်လွန်းလို့ခိုင်းတာဟုတ်ကလားဟင်ဒုက္ခရောက်မယ်လောက်မခိုင်းပါဘူးညဟုတ်ကလားဒါမတို့လည်းဒီမှာဟုတ်ကလားချစ်လွန်လို့သူသားတွေ ဒီနေ့တော့ကပါလားအာရုံနောက်ကိုရောလိုက်ပြောလိုက်ကြည့်တယ်လေဒီအတုံလိုက်ပြီဒီကနေ့ကပ်လာသွားပြီကျင်တာအဲ့တော့အတုံရကနေကပ်လာသွားပြီနည်းနည်းလေးတော့ခံရမှာပေါ့ဒီနေ့တုံလိုက်လာတယ်တုံလိုက်ပြီးတော့ပဲတော့တော်တိခတ်နေတာတော်ပါပေါ့ဗျာဒီဒီကြောင့်လေးတိုင်းညှောလိုက်သွားတို့ဒီကနေ့ခံမလိုက်ဘူးခံလိုက်ရင်လက်ရလမ်းတော့ပဲတုံလိုက်ရင်လက်ဝဲလာတယ်ဒီကတော့ကွာကပ်လာဆိုရင်တော့တုံပဲတယ်တော့ဟိ တော့အရာနာတူတဲ့အတွက်ခီးမပေါက်ဘူးလားဆန်းမရောက်ဘူးလားဆန်းရောက်အောင်ကြရင်ဒုကဘောကလာပေါ်ရတယ်ဗျဟင်သုံးလည်းမလိုက်နဲ့ဆန်းလည်းမတက်ဟုတ်ကလားစိတ်ကိုချုပ်ရင်ဆန်းတက်ရကြပါဘူးဟင်စိတ်ကိုလျှော်ပေးရင်သုံးလိုက်ရကြပါမယ်ဟုတ်ကလားဗျာအဲ့တော့စိတ်ကိုဦးစားပေးပါနဲ့အမှတ်ကလေးနဲ့သွားနေတာသိလားဗျာဟုတ်ကလားအဲ့တော့အမှတ်ကလေးနဲ့သွားနေခါကအာဒုက္ခကရောဒီပါတွေ့မလို့ ကိုယ်ဘက်ကတွဲသိတယ်အရင်တို့တွေကတွဲသိနေတယ်ဒီဒီနေ့တို့ကဖတ်သိတယ်တွဲသိတာသတိရှိပါလေဒိဋ္ဌိဒီလိုပဲဒိဋ္ဌိတန်ပါပါအဲ့တော့တို့ခန္ဓာကိုယ်ကြီးကိုတွဲသိဆိုင်တာတော့ဒါတပုစတိနားနေတာလက်ရှိပြီတွဲသိခိုင်းတဲ့အတိုင်းတိုင်းသာရတာလေအဲ့ဒါကျိုးလို့ပုဂ္ဂလာပြအဲ့တော့တွဲသိတော့ ဒုက္ခရငါဒုက္ခရဒုက္ခရဒီတိုင်းနဲ့တိုင်းတို့ကဒီဘက်ကဒုက္ခရောက်ပြီဟုတ်လားဒါကသာသိတိုင်းကိုတစ်ချက်မှရေးတစ်ချက်ကြည့်တာဒီမှာဒီတိုင်းကိုတစ်ချက်ကြည့်တာဟုတ်ပါရဲ့ဟုတ်လားအဲဒီလိုမှန်နေလို့ဒီလိုတွေ့ရမတွေ့တာကိုအာရုံတော့ကြည့်တာဟုတ်ပါဘူးဒီမှာကအဆောင်းကိုတရင်ကတရင်တော့ တတိကြတော့ကြောင်းသောအဖြစ်ပယ်လိုက်တာတဲ့ဟုတ်ကဲ့အဲ့ဒါတစ်ချက်မှရင်တစ်ချက်ပဲကအေးနေတယ်ဟိုဘက်ကဟိုသွဲတစ်ချက်ဖြစ်လိုက်လို့တို့လောဘဝီတွေဟိုတစ်ချီလောက်ထပွက်လိုက်လို့ရှိရင်လည်းတစ်ချက်ပြန်မနေဒီတော့ကလေးသွေးလေးဟိုအသွေးလေးကတစ်ချက်ခွက်လိုက်ရင်တော့တစ်ချက်ပြန်မနေအခုလည်းပြန်မမှာလေကျွန်တော်ကလည်းပြန်ပြန်မခဲ့ဘူးပါပြီဟုတ်ကဲ့အဲ့တော့ဒီဒုက္ခရှိနေတဲ့ ဟိုဒုတင်တဲ့ကိုတိကဒုက္ခကတိုးနေရတာတင်တယ်ဟဲ့ဟင်အပြောင်းအလဲလုပ်နေတဲ့အချိန်တင်တယ်ဟင်ဟုတ်ကလားလားပြီးတော့တို့ဒီဘက်ကဟိုဒုက္ခကဟောတွဲသိတာဟောလျှော့ပေးမလားလားလျှော့ပါဘူးအဲ့တော့ဘူးရအဲ့သူကဟိုတတယ်လုံးလုံးတတယ်လုံးပြောတာပါဗျာတို့တန်ត្រာတစ်ချောင်းလုံးနေမှာပါတွဲသိနေတို့ပြောတာကြတာလေဟင်တန်ត្រာတစ်ချောင်းလုံးရဟိုဘက်ကတို့ကဒီမသိကလေးကဒီဘဝမှာတော့အခုမှ ပဲလို့ဒီဘဝမှာတော့အပူမဖြစ်တယ်ဘာလို့လဲသူဖန်ပြီးတော့ဟဲ့ဖန်ပြီးတော့စီပြီဟဲ့တော့ယုံကြည်ရဲ့ဒီလိုဟုတ်ပြီဦးလေဖန်ပြီးတော့စီပြီဟဲ့ဘယ်လိုတော့သွေးတော့မှန်တာတယ်ဟဲ့ဒီလိုကတော့တော့လာရှိတယ်ဟိုကတွန်းနေတယ်နဲ့ကဟုတ်ကလားသူကဒါကြီးတော့ပြန်ပြီးနေမှာမထင်ဟုတ်ကလားဟဲ့ဒီဘက်ကတော့မသိပတ်တာလဲတို့တည့်ရဲ့နေ ဟိုဆက်ကျင်လာရင်လာပြီအဲဆက်ကျင်လာရင်လည်းအလုံးနဲ့ရင်းနဲ့ဒီကဟိုတို့ပါတော့ဟောအမပေါ်အမဆင်းလို့ဟုတ်ကလားဒီအာနော်အပင့်လို့ထင်တယ်ဟဲ့ပထမဆင်းကအာပြီးဒုတိယဆင်းပါလာအောင်ဟုတ်ပထမရက်ကအာပြီးဒုတိယရက်ပါလာအောင်ဟုတ်ကလားဗျအဲ့ပထမရက်ကအာဒုတိယရက်ကိုပါလာအောင်အိတ်ခါလေးတော့မှန်တယ်အိတ်ပါကွာဟိုဟိုဟိုတရက်နဲ့တရက်ကိုအမအမဆက်ပြီးဖြစ်အောင်ဟောပါဟုတ်ကလားရောက်ပြီးတော့မာနာကောင်းလာရင်နိုးထားလိုက်တာနဲ့မှတ်ရရင်ဖြစ်နေကြပါတယ် အဲအဲ့ဒီနေရာဒီကြောင်းမှာဟုတ်ကလားဒီတိုင်းကဆက်ရှင်လာရင်ကဘယ်ကြီးနေသွားတော့ဟုတ်ကလားဘုရားကယုံကြည်နဲ့ဟုတ်ကလားအဲဒုက္ခကလွတ်လို့လေဒုက္ခဘဝကြော်ရမှာတယ်ဟုတ်ကလားဝိဝိုင်းအိမ်ကြီးဟိုလွတ်ချင်ရင်ဘယ်လိုလုပ်ရလဲဟိုနှစ်ခါအိမ်ကြီးကိုတို့အောက်ကလည်းဟိုဒီကားဒီဘာတော့နေပြီဟင်ပါပါလေးကပြင်တော်ကြီးလည်းလောင်းနေပြီလေကောင်မှရောက်နေတယ်တော့ကလားမင်းတို့ချင်ဘယ်လိုလုပ်ရလဲအမေရကြပြရမှာပဲ နည်းနည်းမီးနဲ့ဖြတ်တဲ့ချိန်တော့နည်းနည်းအရေးသားလေးတော့တော့လောင်မကြောက်မှာပေါ့လေဟင်ဖြတ်ပြီးလေးရမယ်မီးလေးမီးလေးကတတ်ပြရတာပေါ့လားအဲမီးကြောင်လို့အိမ်လေကောင်ငုတ်တော့ခိုင်းနေရင်တော့ဗျာဘယ်လိုနေမလို့အဲခဏဘယ်လိုလောင်ကျွမ်းကုန်အဲ့တော့တို့မီးကြောက်တဲ့ပုဂ္ဂိုလ်မီးကြတဲ့ကဖြတ်ပြရမလို့တို့ဒီလေဒုက္ခတွေကဖြတ်ပြရမှာသင်ဗျာဟုတ်ကလားဗျာဟင် အဲ့တော့ဒီဘက်ကဒုက္ခကလည်းဒုနဲ့တင်နေဟုတ်ကလားအဲ့တို့ဒီကအမှတ်ကလည်းဆက်ချက်နိုင်လုံးလုံးမှတ်သားကောင်းကောင်းနဲ့အချိန်နဲ့လေဟင်ခြေအားတော့အားဆက်လို့ထင်တယ်တထိုင်နဲ့တထိုင်ကြားပြီးသမီးအောင်ကြတော့ဈင်းကြံနဲ့အဲ့ပြောတာတယ်လေအဲ့ဒီဈင်းညာကမ္မထာမှာယောဂီကိုကျင့်ရဖို့ရည်ပြီးတော့ဟုတ်ကလားဒီဒီပထမထိုင်ခြင်းကတို့အာယုမထာတာပြီးလို့ ကိုယ်တိုင်မကြပြီလို့ဟုတ်ကလားဟင်အောက်ပိုင်းကြီးကခိတိုင်တာတော့တွေးကြောတွေကြောတွေဟာသွားလာမှန်သေးလို့လားဟင်အဲ့တော့ထုံကျင်းခိုက်ခဲဒါလည်းရှိမယ်လားဟုတ်ကလားပြီးတော့လေဝတ်တဲ့နေရာအပူဝတ်စေဟင်အဲ့တော့တင်မာတို့ဒူးတို့မှာဟိုလေကဒီရောရှိမတွန်းနိုင်ရင်အပူရောကောမလေးနိုင်ဘူးလားဗျာအေးဝတ်မယ်လားအဲ့ဒီဟာတွေကိုဒီဈဉာဏ်ကမ္မထာကြီးညမှာအဲ့ဒီတာကြီးကြလားဟုတ်ကလားလားဟင် ပြီးတော့ဒိညာကမ္မထာမှာသူပထမနေ့ကပြောခဲ့တဲ့အတိုင်းလေဘယ်ဟန်လဲတစ်ချက်မှလိုက်စားမှာမနေမနာလေဟုတ်ကလားညာလာလေတစ်ချက်မှလိုက်စားမှာမနေမနာလေဟုတ်ကလားဗျဟဲ့မနေမညာဘွားဒီအာယုံယူထားမှာပါဟဲ့တို့ဝင်နေထွက်နေမှာမနေမညာပါသိထိုင်မကြရမတို့တတ်သေးပါဘူး သိညာကမ္မထာကတော့နော်ဒီဝင်တဲ့ပြတဲ့မှာထိုင်တဲ့တော့သူချိန်တူလုံးလို့ရတယ်နေရာတယ်ဟဲ့အဲ့တော့မနှေးမညာလေဟုတ်ကလားနှေးတာရုပ်ကြိုက်တယ်စိတ်မရှိဘူးထွက်သွားလို့ဟုတ်ကလားအဲညာနာစိတ်ကြိုက်တယ်ယုံမလိုက်နိုင်လို့ဖြစ်ပြမနေနိုင်ဘူးဟုတ်ကလားယုတ်ကအနှေးကြိုက်တာစိတ်ကအမြန်ကြိုက်တာသူတို့ကမတူဘူးလားဟင်မတည့်တာချင်းတူနေရတာလားဟုတ်ကလားတို့စားတဲ့အတိုင်းဆိုရုပ်တစ်ချက်ကိုစိတ်ကဖက်ခွင့်တဲ့လုံးညာတယ်လေ နောက်ဟိုဟိုဝင်နေမှတဲ့တင်ဝင်သိဒီမှာအမြဲမရှိတာဘာလို့တော့မြန်လုံးနဲ့ပြေးတာဟုတ်လားဆက်ခုနှစ်ကဲတော့ဟုတ်လားအဲ့တော့အဲ့ဒါလေးကိုမနှေးမညာဟောတို့ဈဉာကမနာကြတော့လူတို့ရတယ်ဟုတ်လားမနှေးမညာဟုတ်ကလားဗျဒီအဝါလေးကိုကောင်းအေးအေးစိတ်ကြံကြလဲစာရီးပြီးတော့ဟိုဘယ်လမ်းလဲဆိုတာအဲအစိပ်ပိုင်းလေးခုထင်လဲကြွားတာလေးရဲ့လှမ်းလိုက်တာလေးရဲ့လှုပ်ချလိုက်တာလေးရဲ့ထိတာလေးရဲ့ဒီတစ်ချက် တို့သာတော့၆ချက်ပဲပါတို့ဒီချက်ပြင်တော့ဟုတ်ကလားဗျကြွားတဲ့အချိန်ဟိုလှမ်းလိုက်တဲ့အချိန်လွတ်ချလိုက်တဲ့အချိန်ဟိုကြောက်ပြင်းနဲ့တိုက်ခိုက်တဲ့အချိန်မတူဘူးညခန္ဓာရဲ့ဝေဒနာလေအဲ့ဒီမတူတဲ့ဟာလေးကိုကြည့်နေသားပါအဲ့ဒါဖြစ်ပြနေလို့ရှိဒီအကျော်ချင်းကြောနေတယ်ဟုတ်ကလားဖြစ်ပြမပြင်းမနဲ့ပေလျှော့ရင်ပါလို့ပေပေလျှော့လို့ချင်းကတော့ဟင်ဟင်ကျွတ်တယ်မယ်ကျွတ်တယ်မယ်ဟုတ်တယ်ဟင်နောက်ကျွတ်တယ်မယ်ဟုတ်ကလားဗျ အဲ့ဒါမျိုးဆက်ပြီး၆၀ပြည့်မရှိဖြစ်တတ်ပါလေဟုတ်ပါလားအဲ့ဒီတို့ဒီကြွားလိုက်တာလေလှမ်းလိုက်တာလေလွတ်ချလိုက်တာလေဖြိတာလေဒါလေးရဲ့သုံးချပုံသိနေရင်တို့ဟိုဘက်ကတခိုင်သွင်းမှာခံစားရတဲ့တန်တွေတော့မရှိနိုင်ဘူးလားရှိပါဘူးဟောတော့တို့ဒီလက်ပတ်မှုမှန်သွားပြီဟုတ်ပါလားဟေးဟေးအဲ့တို့ဒီလက်ပတ်မှုမှန်သွားပြီဟုတ်ကြအဲ့တော့ဒီဖြစ်တဲ့ကလေးငင်းနေလို့ရှိရင်အဲ့ဒီမှာ ဒါသီဝကိုတို့နှိုးထားတယ်ဆိုဒုတိယထိုင်တွေကိုထိုင်းတာနဲ့နာသီဝဖြစ်ဖြစ်ကလေးမမြင်နိုင်ဘူးလားဒါသိညာတော့ဒါလည်းအားလေးသိညာဟင်ဒီဝန်နောက်ကဖြစ်ခဲ့တဲ့ဒါကိုလည်းခြေလို့ခြေကိုလည်းဖြစ်ပြမြင်အောင်လဲသူလမ်းခင်းပေးထားပါလိမ့်မယ်သူတောင်းဝန်ခုယူလဲလားဟင်အဲ့ဒီဘိညာဓမ္မထားကိုအဲ့လောက်ထိကျင့်ရလာခဲ့ငင်းငင်းရောပြီးတော့တရားမှမကြောက်တော့ဟင်အဲဒီကဟိုထိုင်တော့ကိုယ်ကလည်းထိုင်မကြပြီး စိတ်ဓာတ်ပဲအတိုင်းမကြသေးအာယုံမှလည်းမပေါ်သေးဆိုတော့ဒီကမျက်နှာမဲမဲကြီးနဲ့ဆင်းလို့ကိုရောက်တော့ပင်မနဲ့လို့ဒီကိုယ်ပြီးအဲတချမ်းပဲလေးလျောင်းလိုက်ရောဟဲ့အဲအာယုံတော့တော့ဟိုဟာတဏှာကြီးကိုတရရောက်ခင်လာနားတော့ဟုတ်ပါလားတဏှာကြီးကိုတမင်းတော့ပဲခင်လာ တခါလေဟိုကခွေးအိုကြီးကလုတ်ပါပြီမဲ့ဒေါင်းဒေါင်းလို့မျက်နှာကြီးကိုဝဲတယ်တော့ဟာကွာခုနကထိုင်နေတာမှတော့ပြီးသေးဘူးတော့နာသေးတယ်ပါတော့ဟင်ဟင်ဟုတ်လားနာတော့လားတနာကြီးကတမိနစ်တော့ဟုတ်လားထိုင်တော့လားတနာကြီးကိုတရက်တော့ခဲ့ဟုတ်တယ်ဟင်အဲ့တနာကြီးတရက်တော့ခဲ့ညအဲ့တော့ကခွေးအိုကြီးကဒေါင်းလို့မျက်နှာကြီးကိုဝဲလို့ဟုတ်လားဓမ္မယုံ လေကားတဲ့တော့နတားယုံတဲ့ရတယ်။ဒါကကိုမဲ့လို့ဟုတ်လား။ဒီကိုတဲ့နာဘူကြီးတော့ဘယ်လိုနေတော့ကိုတဲ့နာဘူကြီးကငနာဘူရောင်းလို့ဟုတ်ကလားဗျ။အဲ့ဒါဒိညာကမ္မထာမသိနေလို့တိုးတဲ့ခံရရလို့ဆိုတာ။ဟင်တိုးတဲ့ခံရရတယ်။ဒါကိုအားထုတ်နေကြမဟုတ်တဲ့ယောဂီတိုင်းဖြစ်ဖြစ်တာရှိတဲ့ယောဂါလား။ငါမှဖြစ်တယ်လို့မထင်နဲ့။ ဟုတ်ကလားဗျာအဲ့တော့တို့ဒီဘက်ကဒုက္ခကသူ့နဲ့တယ်လေတို့ဒီဘက်ကဟိုဒုက္ခကိုဆောင်းလာတဲ့တို့ပါတော့မှတ်သိတာလေသူ့နဲ့တယ်ဘောဟုတ်ကလားဗျာသိကျင်တာလေအင်းမနဲ့၃နာရီကပါပြီးည9နာရီဆိုတဲ့မနာမချင်းဟုတ်ကလားဗျာသူ့ချိန်လေးနဲ့သူအဲ့တော့ယောဂီတို့ဟိုပါတော့ဈဉ္ဉံကမ္မနာတော့ကိုယ်ပိုင်ကိုရဟိုကိုယောဂီဟိုဈဉ္ဉံမကြောက်ဘူးဘယ်သူမှလာမပြောဘူးအဲထိုင်တာကြတော့ပဲလေနော်ကိုယောဂီမလာဘူးလို့ အဲ့ဆိုင်နာကတော့ပုံပြီးလေဟိုဒင်းညာကတော့စောက်တယ်စောက်တယ်ခွေရင်လည်းခွေစောက်ရအဲ့တော့ဟိုမှာဒင်းညာကစောက်တယ်စောက်တယ်ခွေရင်လည်းခွေမယ်ဆိုတော့ဒီကအိမ်ကြီးကဖန်တာလေဒီကဘယ်ဖန်တာလဲအဲ့ဒါကြာရင်ယောဂီတို့အတော့တောက်ပြီးသွားနော်ဟုတ်ကလားဗျအဲ့တော့ကိုပိုင်တဲ့နေရာလေးကိုခွေးမယ်ကြတယ်ဟုတ်ကလားဟင်ငါပိုင်တာလေးပဲသူသွားခွေးများမနေကြတယ်ဒီကဟိုထိုင်တဲ့နေရာကတိုင်ဖန်တာဟင်ထိုင်တဲ့နေရာခွေးလို့ရလို့လားမရဘူးဗျ ဒီနေရာနံပါတ်ကဟိုလူရော့ပြီးနံပါတ်ဟိုလိုက်ချပါကိုနံပါတ်လူရော့ကိုနံပါတ်လိုက်ချပါဟင်ဒီကဖန်ထားတာလေအဲ့တော့ဒီကခိုင်ထားတဲ့အတွက်ဟိုမှာဟိုတို့ပေါ်ပေါ်လုပ်ခဲ့ရင်တို့နာမည်တော့ပေါ့ကလားတော့ရက်ကြာပြီးအလုတ်တံပြီးလို့ဖြစ်လာတတ်တယ်ဟုတ်ကလားဗျသူကလည်းသူမမှန်လို့သွားရင်ရက်ကြာတို့ပေါ်လာဖြစ်မယ်ဟုတ်ကလားအဲ့တော့ဟိုကဒုက္ခကိုပယ်ဆောင်လာတဲ့သွဲစိတ်ကဖုခံနေတယ်ဟုတ်ကလား ဒီဘက်ကဒုက္ခကိုတည်ဆောင်းလာမယ်မှတ်သိကတိုးပါဟင်အဲ့တော့ဟိုကလည်းကုက္ကမယ်ဒီကလည်းတိုးမယ်အဲ့ဒီသူတို့နှစ်ခုစွဲသိနဲ့မှတ်သိနေလို့နေတဲ့အချိန်ကယောဂီကမချိမဆကြားခံရမယ်တတ်ဖို့ပါပဲဟင်ဟင်တို့မို့လို့မထင်နဲ့ဟုတ်ကလားလားဒါနေလို့တဲ့အချိန်တည်းဟင်စွဲသိနဲ့မှတ်သိနေလို့နေတဲ့အချိန်တို့ခေရဲ့အတွင်းကတော့တခါတည်းအပြစ်ခံတွေ့မယ် သူတွေ့ရတော့ခေါနနာဟိုခွန်နေတော့ပြင်ထွက်တဲ့ထွက်တော့ထွက်တော့ထွက်ရဟုတ်ကလားကိလေသာပင်နေလူဖတ်ပြီးတော့ဘာဘာတာဟုတ်ဗျာဟဲ့လုံးအောင်ပင်မလုံးကိလေသာဖတ်ပြီးဟုတ်ဗျာတွေ့နေမှာသိလေဟဲ့ခုတို့ဟာဒီကတော့ဘယ်ဘက်ကပင်ဟုတ်ကိဟဲ့လူဘက်ကပင်လားကိလေသာဘက်ကပင်လားလူကပင်လားအာအာနောက်ကလူကပေးတာလေခဏရှိတာဒီနေတာကပေးတာလေဟုတ်ဗျာဟဲ့ ဟင်ထွက်တဲ့အတွက်ထွက်တော့ထွက်ရတယ်ဗျအေးဟိုပေးနေလူဟိုနေရမယ်မပေးနေလူထွက်ရမှာပဲဟုတ်ကလားဗျဒီနေရာမှာရွယ်စုအဲဟိုစကားပြောနေဟင်ဒါသူတို့ဟိုတို့ခုနဆိုတဲ့ဟိုဒုက္ခကိုဟိုလက်ကပွေးနေတဲ့ဆွဲသိမ့်တဲ့ဒီဘက်ကဒုက္ခကိုပယ်ဖောင်လာတဲ့မှတ်သိမ့်တဲ့နေစုနေတဲ့အချိန်မှာဟုတ်ကလားဒါဟိုငါးတယောက်တည်းမို့ဖြစ်တာလို့မချင်လေဟုတ်ကလားဗျဒါတို့တို့ကတော့ သူတို့ကအဲ့ဒီအချိန်မှာ30ရှင်နေရှိသေးတယ်ညစိတ်ဓာတ်လည်းဝင်တော့လေတို့အထက်မှာ90နဲ့90ရှိပြီပါဟုတ်ကလားတို့အောက်ကြတာလည်း70ကနေ30တွေ့ပါဟုတ်ကလားအဲ့တော့ဗျာသွားတော့ကတော့ဟိုဟိုဟိုချင်းကြီးတဘောဗျာဟင်ဘယ်လိုကြီးကိုလုံးချလိုက်မယ်ပက်လေးကြီးကိုလုံးချလိုက်မယ်ပေါ့အာဘာပေါ်ကိုကတစ်ခါကတနာနာမကြခင်ပေါ့ကိုတနာတဲ့ကိုလုံးကတော့ဟုတ်တဘောနာတစ်ခါကတနာတော့မကြရသေးပဲဗျာဟင် ဟိုတို့ကအခုမှတော့တော်လာရေးဆိုတော့ပါဠိကသန်းသူမီလေးနဲ့ထင်တယ်တစ်ချက်ပေါက်ကိုကမောင်းကြံတာချောင်းဟင်ကိုကဘယ်လိုလုပ်တစ်ချက်ကဟိုတခါဆွေးလိုက်ရင်တခါတော့ဖက်တက်သွားတော့တာထင်တယ်ဒီကကိုကကင်လာတာမောင်းကြံတာကျွတ်တို့ကသန်းသူမီလေးပေါက်ကတစ်ချက်ပြမှတစ်ချက်ပဲသာဝင်နေသွားတော့တခါတည်းကတ်နေတယ်ဟုတ်ဟုတ်ဘယ်လိုဒီဖက်ကကြည့်ကြတော့ဟောဗျာ တော့ကတမရရလက်နဲ့တော့လာရတာဟုတ်လားဟင်ဟင်အဲ့တော့တော်တော်များများဗျာတနာကလေးရောက်တော့ပြောက်တော့နေပေါ့ဟင်ဟိုလေရောက်ရောပဲပင်းကြုံတော့မျက်နှာလေးပြီးရတော့ပြန်ပဲပင်းကြုံတော့ဟုတ်လားဗျာမျက်နှာလေးကိုပြီးရတော့ပြန်တော့ဟင်ခက်ပြီးနေပြီပေါ့လားဟောတော့ဖြားဖို့ပြန်လို့ကြည့်နေတော့ဟင်အဲ့တော့မလိုရတော့အဲ့နဲ့တက်တယ်ကြည့်ကား ဟိုမှာကိုယ်နဲ့တက်ကြည့်ကြည့်လေဟိုမှာကိုယ်နဲ့တက်ကြည့်လေသူတို့တော်လို့တာသူတို့ကဒီပြင်နဲ့တိုင်တာနေလည်းဒီပြင်နဲ့ပဲဟိုမှာအဲ့လိုတော့မခံနိုင်ဘူးဗျနည်းနည်းလေးတော့မခံနိုင်ပြီးပေါ်လာတယ်အဲ့တော့လူလည်းပေးသေးတော့ဟဲ့ဟုတ်ကလားတရက်တော့တော့အဲ့နဲ့တက်ကြိုင်တော့နည်းနည်းနိုင်သွားတယ်နောက်တည့်ရကြတော့ပြိုင်လဲသူထုတ်တော့တောက်တယ်တောက်တာ အဲ့တော့လည်းအောင်တဲ့ခင်ကြရပါတယ်ဆက်ချင်းကြည့်ပါဟိုမှာဖက်ချက်ကလေးငင်းဒီချင်တော့မဟုတ်တာတော့လေကကြည်ပါနဲ့မဆက်ဘူးလားမနေနေချက်သားတာမခံလိုက်ပေါ်လာတော့အထကျဲလိုက်ကြတော့တရားအောင်ွားနောက်တဲ့ကလေးနဲ့တခါချောက်လို့ရတယ်လေတော့အထက်နဲ့တဲ့ချောက်ဒီလိုပဲအထက်နဲ့ကြိုင်အောင်တဲ့ကြိုင်နဲ့ဒါလည်းကြွားလာလားဟင်ဟင်အဲ့တော့ဒီအာထုတ်ခါတာပုဂ္ဂိုလ်ဒီအာမထုတ်ဘူးတဲ့ဝင်ကြတာမလုပ်ဘူးတဲ့ပုဂ္ဂိုလ်တွေ့မှာကြီးလေလား အဲ့တော့ငါ့ကိုတွေ့တယ်လို့မထားပါနဲ့ဟုတ်ကလားဗျာပြီးတော့တို့ဒီမှတ်စိတ်ကသူကဒုက္ခပေါင်းတယ်ဆိုတော့အတိအကျလူတာပဲအဲ့တော့တို့အတွင်းမှာတက်တက်လုံးလုံးကိလေသာနဲ့ပေါင်းလာတဲ့အတွက်ကိလေသာအပူတွေဟောရိုးရိုးချင်တယ်ရှိဘူးလားရှိပါရဲ့ဟဲ့ပြီးတော့အပြင်ကနေဘူးမချောင်မိုးရောမချောင်လုပ်ခဲ့တဲ့အတွက်ဖြစ်ခဲ့တဲ့အခုလိုဘူးတွေဟောရှိဘူးလားရှိပါရဲ့ရိုးရိုးချင်တယ်ရှိတယ်အဲ့ဒါကိုတတိယစိုက်ထုတ်နေတဲ့အချိန်မှာခန္ဓာကိုယ်ဝေဒနာပေါ်တာပဲ ကျွတ်ကျွတ်ကျမ်းမှာလာပါလေဆိုတာတော့ဟိုကြအဲတခါလဲခီတွေချုပ်ဝန်လေးချုပ်သရွေးကြီးကတပြေးပြေးဟုတ်ရရှားတယ်လို့ရှားရည်နဲ့တခါလဲကြည့်လို့ရွယ်လို့ခန္ဓာကိုယ်ကြီးကကွာလို့ရောကျွတ်ဖြစ်ကြတာဆိုတာဟင်တို့ကဒီတော့ဒီတော့ဖြစ်ပါဘူးတော့ဒီဖို့ပါအောင်ဒီမှာအာဟိုပါလေတို့ကမသုံးပြတော့မှလားလို့ဟင်အဲ့ဒါဖြစ်တယ်အဲ့တော့အဲ့ဒီဝေဒနာဟာတို့ဒီမှတ်သိက္ခာလေးတော့ခန္ဓာကိုယ်တစ်ခုလုံးကိုအကုန် တို့ရေအိုးများလဲခြင်းဟဲ့ဘယ်လိုတော့မွေးရမယ်မွေးပြီးတော့မှလဲထုတ်တာဒီမှာလည်းဒီအိုးနဲ့တူပဲကအတိကအကုန်ဝင်ထုတ်မှာဟုတ်ကလားစိတ်တကြမှာတော့လို့ပြောတာတို့ကိုလည်းချက်လာခဲ့တာဟုတ်ကလားတို့ကိုလိုဟောနေကြောနေတာအဲ့လိုဒုက္ခခံပြီးလုပ်ခဲ့ရတာဟုတ်ကလားတို့လူလေးတို့ဒီပေါက်တို့ကောက်ရလို့ရတာမဟုတ်ဘူးဟုတ်ခင်ဗျားတို့ဒီနာကိုနေကြသေးလားဟဲ့ဒီနာကိုနေကြတော့ဦးကြဟဲ့ နဲ့ဒီလိုဒီယုံနဲ့ဒီနာဒီလိုဒုက္ခခံပြီးလုပ်ခဲ့ရတယ်ဟုတ်ကလားဗျာအဲ့တော့တို့ဒီမှတ်သိကြောင့်ဖြစ်လာတဲ့ယောဂါကိုတို့မှတ်သိနေတယ်ကုကြလို့ဟုတ်ကလားတရားနဲ့တူတဲ့ကိမရှိဘူးလေဒါပဋိသမုတ်တယ်မဟုတ်ဘူးလားဟဲ့တကယ်လို့ရှုပ်ွက်တဲ့ကိုဝင်တော့ဘယ်လိုနေတော့ဝင်တော့ဘယ်လိုနေတော့ပြီးပါပါဘတ်တော့ဟောပြီးပါပါဒါပဲလားအာဘာလဲကြာ ဘယ်လိုလဲဗျာအေးတာလေးကသူ့ကိုမျက်ချင်မပြတ်မှကြည့်တာမှာနောင်အေးတာတော့အေးလှုပ်လှုပ်လှုပ်ရှားမှုပါလားမှန်ပါဗျာလူရရရဟောအလုံးခဲဟုတ်ကလားဟုတ်ပါဘူးတိုင်းကရှိကလားလူလှုပ်လှုပ်တယ်ဟုတ်ကလားအေးဒီဝေးဒီဒါတို့နှာခေါင်းကိုလာတိုက်တဲ့အတိုက်ကြဘက်ကတီတော်နဲ့ပွာရောခြင်းပဲမှန်ပါဗျာဒီခွဲပွာရောတဲ့မှာတီတော်ဆိုတဲ့အုံးဝိပါလေအဲ့တော့အဝေမှာအေးဒီဟုတ်ကလားအထက်မှာဝေးဒီဟုတ်ကလား ဟုတ်ကလားလားမှန်ပါဗျာအဝင်မှာလို့အေးတော့အပြင်လေးဖြစ်လို့လို့ပြောနေရတယ်မှန်ပါအထွက်မှာလို့တွေးတော့အတွင်းမှာလားတော့ဟဲ့ဒါတော့သိနိုင်တာပြောတာလေတို့ခန္ဓာကိုယ်ကိုစိုးလိုက်ပြီးရှုလိုက်တယ်အဝင်ကြရင်ဝင်ရင်ပေါက်တွေကအပြင်တကားဖွင့်တော့ကိုစွန့်ကြိမ်ကိုပွင့်သွားအဲ့ဒါပေါ့ဗျာမှန်ပါဗျာအထွက်ကြတော့ဟိုဒီဝင်ရင်ပေါက်ကတကားကိုပိတ်ပြေးတာဗျာဘုံတော့ဗျာအဲ့တော့တပါဝါပဲလေ ဟုတ်လားလားအဲ့တော့အတိုက်ဘက်ကအေးပြီးနွေးပြီးဒီဟိုတေတော်ရဲ့တတိဟုတ်လားအဲ့ဒါတေတော်ရဲ့တတိအဲ့ဒါသဘောပဲအဲ့ဒါတရားပဲလေဟုတ်လားအဲ့ဒါတော့ခေါင်းတော့အထင်ရှားလို့ရင်တွေ့ရတာတယ်နောက်သူ့ကိုမှားသားသိရှိရှင်းနဲ့သူ့ပဲကြည့်ရပါဒါပဲလို့ကပါပြောခဲ့တယ်ထင်တယ်မှန်ပါဟုတ်လားဒါပဲလို့ကရုပ်ရုပ်အဲ့ဒါပြီးပြီဟုတ်လားကောင်းအေးအေးလေဟေးတရားသူကြီးကဟောတခုနင်းတခုလို့တက်တာလား ဖြစ်ပါသူပြောတာမှတ်တမ်းယူတာပဲမဟုတ်လားဟင်နင်းတခုလို့ဆိုဖြစ်တာမဟုတ်ပါဘူးဗျသူပြောတာမှတ်တမ်းယူရင်းမှတ်တမ်းနဲ့မှတ်တမ်းယူရင်းယူရင်းယူရင်းယူရင်းနဲ့ပဲအမှုကပေါ်သွားတာမဟုတ်လားတို့ဒီမှာလည်းမှတ်တမ်းယူရင်းနဲ့အမှုပေါ်ပါဟုတ်ကလားဗျနောက်မှအားကြီးတဲ့ကောင်းလာရင်အေးတာလေးတွေအဲငိမ့်မနေဘူးဗျလှုပ်လှုပ်လှုပ်လှုပ်နေတယ်မှန်ပါဗျာအေးအေးငိမ့်နေလေမှန်ပါဗျာအဲလွေးတာလေးရောဘယ်လိုနေတော့ဗျာအဲအေးလွေးရုံနေမဟုတ်တော့ဗျလှုပ်လှုပ်လှုပ်လှုပ်နေတယ် အတိုက်တားရဲ့ဒုတိယဘောင်းကောင်ငါတွေ့တာမဟုတ်လားဒါဒီရဲ့သားလေးမဟုတ်လားဟုတ်ပါဘူးဟုတ်ကလားအဲ့ဒါဒီရဲ့သားလေးတွေ့နေတာလေဟုတ်ကလားဒါသူ့ဘက်ကတွေ့ကျင်းလို့ထိုးလို့ဒါဒီဘက်ကအတိုက်ဘက်ကတွေ့တာလေတို့အခါဘက်ကမသိဘူးဟုတ်ကလားအဲအခါဘက်ကဆိုရင်အေးရင်အေးတဲ့အတိုင်းတင်းမှုကြောမှုမရှိနိုင်ဘူးလားရှိပါဗျာဟဲ့အတင်းရောရှိတဲ့အတိုင်းတင်းရင်မမာနိုင်ဘူးလားရောရင်မပြောနိုင်ဘူးလားအဲဒါဆိုကိုယ့်ဘက်ကတွေ့တာ အေးတာပြီအေးတာလည်းကောင်းတော့ဘူးအေးခြင်းလေးလားမှန်ပါဗျာအေးခြင်းလေးအေးရော်လေးလွေးခြင်းလေးလွေးရော်လေးဟောတွေ့လားဒါကကိုယ့်ဘက်ကတွေ့သူ့ဘက်ကတွေ့ကိုယ့်ဘက်ကတွေ့တွေ့တာလို့ရှင်းမယ်ဟုတ်ကလားဗျာကိုယ်နာပြီးပါမှာတတိအချာအားကောင်းကိုယ့်ဘက်ကတွေ့တာပါတို့တော့ညာတော်အားဖြင့်လူတရားမှာတယောက်နဲ့ရောက်တော့ပဲကိုယ့်ဘက်ကတွေ့တာလားကိုယ်ကအတိုက်ကသိချဘူးဗျာမှန်ပါဗျာကိုယ်ဘက်ကတွေ့တာများပါတယ်ဘယ်ဘက်ကတွေ့တွေ့ဘယ်လိုတွေ့မှတရားမဟုတ်ဘူးတွေ့ကျင်တာတွေ့မှတ်ပါပဲ ဟုတ်ကလားမှားတယ်လားမှန်လားယောဂီတို့မသိတာလေမှားလဲအမှတ်ကဖယ်ထုတ်ပါလိမ့်မယ်မှန်လဲအမှတ်ကပေါ်ထုတ်ပါလိမ့်မယ်ယောဂီတို့ဘာမှဝင်လဲဟုတ်ကလားဗျမှားတယ်လားမှန်လားတွေးဖို့လူသေးလားမှန်လဲရရှိဖို့လူသေးလားအဲအဲ့တော့မှားတယ်မှန်တယ်သိတယ်လေအမှတ်လည်းထောက်ကြည့်နေမှာတယ်လားဟုတ်ကလားဗျတို့ဘာဝင်ရှုပ်ဖို့လူသေးတော့မလိုပါဘူးတို့တော့ပါဗျဟဲ့တို့တို့လို့ဖို့မလိုပါဘူးဗျအမှတ်ကိုပဲဥသာပေးနေရမှာတယ်လားအဲ့တော့အေးလုံးလုံးဝေးလုံးလုံးဒါအများဆုံးတွေ့နေတာလေ မှန်ပါဗျာဟုတ်ကလားဒီတော့ဆိုရင်တို့အေးပြီးနှွေးပြီးသာအေးလုံးလုံးသိနှွေးလုံးလုံးသိဆိုတော့အတိတိုးလာလားထုတ်သွားတိုးလာပါလေအတိတိုးလာနေညာတက်တာသူလားခင်ဗျားတို့ညာသေးလုံးညာသေးကထောက်ပေးရအောင်တင်နေတယ်မှန်ပါဗျာသဘောပေါက်လားဟုတ်ပါဗျာဒါပြစ်တာပဲကြည့်ရပါလေအေးလုံးလုံးတွေအေးလုံးလုံးပဲကိုနာပြီးဝါသပြီးဟုတ်ကလားလေးပဲမလိုက်နဲ့အပြင်ကသူ့ဘာသူတောင်ထွက်ထွက်ထွက်ထွက်တော့ကိုလုံးကို ဟင်တတွင်းနဲ့တောင်းလို့တဆောက်လို့ပို့လို့နှခေါင်းကပ်မှဟုတ်လားလားမှန်ပါဗျာဝင်တော့ဟောဒီမှာပဲသူ့ဥတိုင်ဝင်ရတာမှန်ပါဗျာဘယ်ကဟောဒီရဲ့ဥတိုင်ဝင်တာမှန်ပါဗျာတို့ရုံးတော့ဥတိုင်ဝင်ဥတိုင်ဝင်နေတာလေကမှန်ပါဗျာဟုတ်ပါမှန်ပါတို့ကဒါတို့ကတာရင်ဟိုတက်ကြည့်ဖို့လို့တော့ဟုတ်ပါပါဟဲ့တွေ့တယ်ဝင်ကြည့်တယ်ဒီလည်းလိုက်ကြည့်တယ်မှန်ပါလားမှန်ပါဗျာဟဲ့မှန်ပါလားမှန်ပါဗျာဟဲ့ဒါယောဂီတို့မပတ်တတ်မှဆိုလို့ပြောတာလေ တန်တရားရှိမှသူ့လိုပါဟုတ်ကလားလားဟေ့ဒါလေးတို့သိနေရမှာဟေ့အဲ့လိုလေးသိနေလို့ဒီဘက်ကမှအားကောင်းတော့အဲအဲ့ဒီအေးဆုံးလုံးငွေလုံးလို့တော့အမှတ်တက်လာပြီထင်တယ်တော်ပါ့ကလားအဲ့တော့ဒီဘက်ကအေးလုံးလုံးငွေလုံးလုံးတွေ့ရင်လည်းဒါလေးမျက်စိမတက်ကြီးနေဟုတ်ကလားမှအားကောင်းတော့အဲ့ဒါလေးပြည်ုံနေမှာ မကတော့ရောက်လို့ငင်းကူလာပါလိမ့်မယ်မျက်စိနဲ့ငင်းလာလိမ့်မယ်ဟေ့ ဟဲ့ဟိုစိတ်ကကြီးကြီးသလိုလေဟဲ့ဘဝငိမ့်ငိမ့်သလိုစိတ်ကြီးကြီးသလိုဟုတ်ကလားဗျအဲစိတ်ကြီးတာမနောကြီးတာမှာဒါလေးသွားပြီးပေါ်လာတယ်တို့ဒီအေးလုံးလုံးကလေးဟုတ်လားလွေးလုံးလုံးကလေးတဲ့ပုံကြပုံဘုခုထွက်သွားလို့မကြဟဲ့အဲ့တော့စိတ်ဖောက်ပြန်လို့ယုံတယ်ဖောက်ပြန်လို့မကြအောင်ညာနေရတော့နာရာတင်နာနဲ့တို့နဲ့နှပန်းလုံးပြီးသွားတာဟုတ်ကလားဟဲ့မြို့တော်မသိမချင်းလေ ဒီမြို့ကိုမစီမင်းနိုင်မချင်းတို့ဒီတိုင်းသွားပါဆင်းတရားဟုတ်ကလားဗျအဲ့တော့တို့ဒီဘက်ကတော့မှတ်စိတ်ကလည်းတွင်းတွင်းရိုးနေရပါတယ်ဟုတ်ကလားအဲ့တော့တို့ဒီဝေနာဖတ်တာလေးကိုလည်းမှားတာမှန်တာကိုတို့ဟိုမစင်စားပါနဲ့အမှန်ကလားခြေခံတို့ပြီးပါအမှန်ကလည်းကြော်သွားလိမ့်မယ်ဒီလိုပဲတို့နာသင်ကြိုက်ခဲမှုပေါ်ရင်လေတို့ဒီအရင်တုန်းကရှိတဲ့ယောဂဆောက်မဲ့ပေါ်ပေါ်ဟုတ်ကလားဟင် ယောဂဖြစ်ထိုင်လို့ပေါ်တဲ့ယောဂဖြစ်ပဲဖြစ်ဖြစ်အမှတ်နဲ့ကကြော်ပြီးတော့ဟုတ်ကလားဗျာဟေးအမှန်နဲ့ကြော်ပြီးပါသဘောပေါက်လားမှန်ပါဗျာဟေးအဲ့လိုမှန်လိုက်လို့တို့ကနာပြောလို့ဒီတတိတာဘုဒ္ဓင်ကနေပြီးဟုတ်ကလားခုနအေးဆုံးဆုံးရေဆုံးဆုံးသာပြီးဝါတာဟုတ်ကလားဒါတို့ဓမ္မဝိသယလို့ခေါ်တယ်ဟေးတို့တရားရဲ့သဘာဝပြတယ်လေဟေးဖြစ်ဖြစ်သွားနဲ့လှုပ်လှုပ်သွားအတူတူပဲပေါ့ဗျာအဲ့ဒါဥစ္စာလို့ဖြစ်ဖြစ်လို့တော့ တို့ယောဂီတို့အသိနဲ့ပြောရရင်တော့လှုပ်လှုပ်ပဲပြောမှာပေါ့လှုပ်ရှားမှုကြည့်ရပါလေဟုတ်ကဲ့ဗျာဒီလိုနဲ့တို့ဘူးတင်နဲ့တက်ပါကိုယ်ကတို့ဒီဘူးတင်အဆင့်ခုနှစ်ဆင့်အောင်တော့တို့ဒီဘက်ကဝေဒနာလေးကြာသွားလို့မယ်ဟုတ်ကဲ့ဗျာဟေ့ဘူးတင်ခုနှစ်ဆင့်ဟာဒါဖေးမဟုတ်လားဗျာဟေ့တမောတထကိုခေါ်ပါဗျာဟုတ်ကဲ့ဟေ့အခုတော့တို့ပါတော့ဖေးခုနှစ်မျိုးကိုခုမှဟာမှာဖေးမြစ်ကလေးစုရတာဒီ ကြောက်ချင်မလားယောဂကြောက်ချင်ပါဘူးဟင်ကောင်းပါဖေးကုန်မျိုးတစ်မျိုးရှိသေးတယ်ဘယ်နှမျိုးရအောင်လဲတဲ့အာတစ်မျိုးတော့သူတော့မကြည့်သေးဘူးလားဟင်အေးအဲ့ခုနှစ်မျိုးပြည့်ပြည့်လို့ရှိရင်တို့ဟောဝေဒနာကိုကြောပါအေးတို့ထက်ပိုင်းညာကြတော့တခါတည်းတို့ဘယ်နှကြိမ်ထိုင်တိုင်းဘယ်နှရက်ထိုင်တိုင်းစိတ်ကလည်းမပြောင်းတော့တဲ့အတွက်ဒီ ပေါ်နေတဲ့သာနာနမိတ်ကလည်းကြောင်းတော့အယောင်နဲ့ကြောင်းတော့အဲဒီခါကျတော့လေဝေသပါပါများတော့မယုတ်ပြီးလေးနှမျောသေးညောသေးရဲ့ခါကျဝါဝသကျင့်နေလိုက်တာမရလေအဲတော့လေမယုတ်ပြီးလေးလာတာမှာတော့ဘယ်လိုမယုတ်ပြီးတယ်ရမလားဗျာအဲဒီခါကျဟင်ဟင်တဲ့ကနလို့ဝတန်းတဲ့ပါမှာငယ်ယူပြီးငယ်ပါတော့ငယ်ယူပြီးတဲ့ကနလို့ပြောနေတယ်ဟင်ဟင်ကိုဒီတော့ဘယ်လိုသေရာဘောအောင်တော့ပါဘူး ဘယ်ဘယ်အာရာပါတော့ဘယ်ရုပ်ဒီတော့အာရာပါတော့အဲမသိနေတော့ဘယ်လဲတော့ဝါသာကြီးလည်းပါတော့ဘယ်လိုလုပ်တော့ဟုတ်ကဲ့ဗျာအဲဒီကကြာမတ်တရားကဒါကြီးရဲ့ပြင်နေတော့ဌာနမြောင်းသွားအဲဒီချိန်ကြရင်တို့နိုင်ဟာပါတော့ဆိုတော့နာဘူးဗျာဟဲ့ဆိုအဲ့ဒါလေးလို့မျက်မျက်ကလေးမှလုံးတော့ကောက်ဘူးဗျာဟဲ့ဟဲ့အဲ့ဒီချိန်ကြတော့မလာတော့ဘူးဗျာဟဲ့အဲ့တော့အောက်ပိုင်းညာလေးမှာတို့ အခုပြောခဲ့တာလေးတော့ဟိုဘက်ကသွဲသိခြင်းနဲ့ဒီဘက်ကမှသိနေလို့နေနေခြင်းနဲ့ဟဲ့သွဲသိကဟိုဒုက္ခတွေတွေကနေတော့ခုခံနေတယ်ဒုက္ခမသိကဒုက္ခတွေတွေကနေတော့ထိုးသိနေတယ်ဒီတွင်းလေးတော့သွဲသိနဲ့မသိနေလို့နေတဲ့ချိန်မှာကြားသိမှပါလိမ့်မယ်ဟုတ်ကလားဒါကိုယုံယုံကြည်ကြည်နဲ့ဟဲ့ဘုရားရှင်ဒီသူသားသမီးတွေကိုဒုက္ခရောက်မဲ့နေရာဆိုမပူဘူးဒီလိုတဲ့။ချမ်းသာပြီကျွန်တော်ပို့ပြီ ဒါလေးကိုယုံကြည်ပြီးအားထုတ်ပါဟုတ်ကလားအဲ့တော့သူပြီးခဲ့တဲ့ရက်ကသူအလုံးခွင်၃ပိုင်းတင်လားခိုင်လာရဲ့သင်္ကြန်ရဲ့ဟုတ်ကလားအထူးမူလာပိုင်းလေအဲ့ဒီမှာသူဟိုထိုင်လာပဲပြီးခဲ့ပြီသင်္ကြန်ပဲပြီးခဲ့ပြီအဲ့တော့သူအထူးမူလာပိုင်းကြံပြီဟုတ်ကလားအဲ့ဒီမှာထိုင်လာလေးနည်းနည်းဖြည့်ပြရစီဟုတ်ကလားဗျာတို့ အထိုင်လေးနဲ့အရာလေးလားပညာကမနာပိချာဟေ့အဲဒီကနေပြီးတော့ချင်းကြတော့ဒီရောက်လာတယ်လေဒီရောက်လာတော့အထိုင်နဲ့အရာကြားပြီးမှဣရိယာပုတ်ဖြတ်ခြင်းရှိတယ်ဟဲ့တခါတော့ဒီကတဏှာကြီးပြည့်လို့အဋ္ဌာပြည့်လို့ထိုင်တဲ့နေရာကပြန်ရချင်တော့ဟောဣရိယာပုတ်ပြောင်းလေးရှိတာအဲ့ဒီနေရာကိုပြေးသေးချာချာကြည့်ပြီးပါထိုင်တဲ့အချိန်မှာအပေါ်ကပြီးပြီးအားဟောက်ကပြန်အားနဲ့ထိုင်ရတယ် အောက်ကကံအားမရှိရင်တော့ထုတ်ထူကြပေါ့မယ်ဟုတ်ကလားဗျဟင်အဘောကပြီအားဟုတ်ကလားအောက်ကခံအားခံအားလေးနဲ့ဟင်အဲ့တော့တို့ဒီရန်ရဲ့တင်မာကြီးကိုကြားပေါ်တော့ဘယ်နှင်းတော့ခိထားတယ်တစ်ဖင်ပြီးတစ်ဖင်ကောင်းအင်းနဲ့ကြည့်သားကောင်းအင်းနဲ့ကြည့်သင်စားတို့ဟိုထိုင်နေနေရာနဲ့ပြန်ထတော့ကံအားနဲ့သူဟာအားထားတယ်လေဖိအားလေးကအပေါ်ကဖိပေးရတယ် ဖိအားမပါရင်တော့ဆိုချက်ပေါ့ဟုတ်ကလားအဲ့တော့ဟိုကံအားအောက်ကနေတွန်းပေးရဒီဒီမာကြီးကိုဒီလိုဖြစ်သွားအောင်လေဒီလိုအောက်ကိုကြာနေဒီမာကြီးဟုတ်ကလားဗျအဲ့ဒါကြတော့အောက်ကကံအားနဲ့ဒီဒီမာကြီးကိုဒီလိုဖြောင်းညောင်းကြီးပြန်ဖြစ်သွားအောင်ဘယ်နဲ့ဖြစ်တော့တွန်းတင်ပေးရမလဲရှိသမ်းပါဟင်ဒါဝိရိယကိုတစ်ခုနဲ့တစ်ခုကြားရဲ့ဟင်ရခာရတဝပနာတာကာယောပဏိတောဟောတိ ဖြစ်အရင်ကိုရဲ့ထားမြဲအတိုင်းနေမြဲအတိုင်းလေးကိုလေ့လာပေးပါလို့ဆိုလိုလားဟုတ်ကလားဗျာအဲ့တော့ထွေထွေမူရာပိုင်းကတော့တို့ယောဂီများဆိုရင်တော့ခိုင်ခုနှစ်ကြိမ်တင်ကြဗျာဈေးညာဖြစ်ခြင်းနဲ့တော့15ကြိမ်တင်ဟင်အဲ့တော့ဖြစ်ခြင်းနိုင်တော့ကျန်တဲ့3နိုင်ပြီမှာပေါ့ဟင်အဲ့တော့တို့မျက်စိနဲ့တော့ပွင့်ခြင်းကမိတ်ခြင်းအတွင်းကိုဒီထိုင်တာနဲ့ဈေးညာကလွဲလို့သတ္တရဏဘောင်းခဏအကုန်အကုန်ယူမှာ ဟုတ်ကဲ့အဲ့တော့ပုဏ္ဏပါပဘိခဝေဘိက္ခုဒါကတော့ဟိုယဟန်ဒီကိုနားလာပြီးတော့တတိပေးလိုက်တဲ့တခါလေဟင်အဘိက္ခံဒီပဋိက္ခံဒီသမ္မာနာခါရီဟောဒီပါဠိလိုပြောတာဟင်ဟင်ဒါပါဠိလိုပြောတာဗမာလိုတော့ရှေ့ကိုပဲထိုးတက်သွားသွားနောက်ကိုပဲပြန်လှည့်သွားသွားဟင်ကိုလုံးတဲ့အကြောင်းကိုကိုသိအောင်ကြည့်ခံပါလို့ တို့တနည်းအားပြောတဲ့အတိုင်းဆိုဘသူသည်သွားသည်သွားသူရဲ့ပိုင်ရှင်သည်ဘသူနည်းဘာကြောင့်သွားသည်ဟာနေရာတိုင်းဒီတုံးချက်ပါပါလေဒီတုံးချက်ပေါ်အောင်တို့ဒီအမှန်နဲ့တရားသိနေရမှာမဟုတ်လားဟုတ်ပါလားဗျာဒီအဲ့တော့ရှေ့ကိုဟိုတက်သွားတဲ့ခါလားဖြစ်နောက်ကိုပြန်လှည့်သွားတဲ့ခါလားဖြစ်ဖြစ်တဲ့တာမဘာနာကာပြီးအောင်ပြုစုပြီးသားမှာအဲ့တော့ဒင်းရမှာလားသုံးဖို့သုံးနာကြောင်းသွားတော့ဟောသုံးနာကြောင်းသွားတာနဲ့သုံးနာကြောင်းကပြန်လာတာနဲ့ ဒါရှိတဲ့နဲ့နောက်ပြန်မဟုတ်လားအင်းဘုရားကြောင့်သွားတော့ဗိုက်ကလေးရလဲဟာဟာဟင်စိတ်ကလေးနဲ့ဟာဟာဘယ်သိနေသွားကျန်လာတော့ဗိုက်ကလေးကတင်းတင်းဟင်ဘယ်သိနေကြလားခဏလိုတယောက်တယောက်နဲ့တပိတ်နဲ့လာလို့ရှင်လားဟင်အင်းတခါဟိုတို့ဟိုအိမ်နာသွားတဲ့အချိန်ဟင်ဟင်မအောင်နိုင်မအိမ်နိုင်တဲ့အိမ်နာကပြန်လာတဲ့အချိန်တော့တူလားမတူနိုင်ဘူးလား ဟင်သွားပိတ်နဲ့ကြာပိတ်တူးကုန်တူသွားပိတ်နဲ့ကြာပိတ်မတူရင်သွားကြောက်နဲ့ကြာလို့ဘာတူမလားအဲ့ဒါလေးသိပြီးကြည့်ပြီးသားမှာလို့ဆိုတယ်ဟင်ဒီဟိုတင်ကြမှာပေါ့ဘူးလေအဲ့တော့ဒီဟိုသွားတာနဲ့ပြန်လာဒါတော့ဟိုဗေဒိတာပဲကြည့်မှာပဲထင်တယ်အဲအမကြီးရင်တန်တော့ကြည့်တာမှကြည့်တယ်ဟုတ်ကလားလားအဲ့ဒါပေါ့ပိတ်ကံပိဋိကံသံဘာနာခါဟောတိဟုတ်ပြီရှေ့ကိုပဲတက်သွားကွာနောက်ကိုပဲပြန်ထုတ်လာလားတဲ့သံဘာနာခါတိ 当抓帮我爸爸婆婆家的啥那被高高低乖乖家家的别老都被打麻的，好不啦？当抓帮哪里？爸爸婆婆家哪里？啥那被哪里？ဟုတ်ကလားဗျာတန်ပညာကာရဆိုတာဒါတွေကိုကောင်းကောင်းကွယ်လေဟိုဝဲဝဲကြတာပြီးအောင်ကျင့်ရတယ်ဘိုင်းလို့ဆိုတယ်လေတောင်တန်ပညာကာရပါပါလို့သာသာတော့ကြတော့ပေါ့ပြီးတော့အာလောကိတိဝီလောကိတိတန်ခါနာကာရခေါ်တယ်ဒါတော့ ပါတော်ပြောလို့ဗမာတော်တော့ပြင်ရှိတဲ့တယ်ကြည်ကြည်ကောင်းတဲ့လူပဲကြည်ကြည်တဲ့ဟုတ်ကလားဗျာတာမဂနာခါကောင်းကောင်းကွယ်ကွယ်ပြားပြားဖြစ်အောင်စမ်းဘဒူဒီကြည့်တယ်ကြည့်သူဒီပိုင်ချင်းပြီးဘဒူဘာသာကြည့်တယ်ကြည့်အောင်လေဒီသုံးချက်ကတော့ပါနေတဲ့ပါနေမှာပဲတယ်ဟုတ်ကလားဗျာအဲ့တော့ယောဂီတယောက်ဟာယောဂီကြီးတို့ဒီရှေ့တဲ့တဲ့တပေါင်းလေးပဲရှေ့အပ်ပါဟဲ့ဟောကြည့်တာတော့နောက်ပြန်ကြည့်တာတော့ဒါကြောင့်ဒီကျင်ဖြစ်တယ်ဟိုသွားလေးကြည့်တယ်ဖြစ် ဟုတ်ကလားဗျာယောဂီတော်သူသူသိက္ခာရှိရတာဟုတ်ဗျာဟုတ်ကလားကျင့်နေတာသီလသိက္ခာမဟုတ်ဘူးလားကျင့်တဲ့နေရာပြီးနေရင်သမာဓိသိက္ခာမဟုတ်ဘူးလားပြီးတဲ့နေရာရဲ့အကြောင်းသိရင်ပညာသိက္ခာပဲဟုတ်ကလားဒါလည်းပြောတော့ခင်းရင်ပါလေတို့ဒီမှာတော့အမှတ်တယ်ဒီတော့ဥပါဒိလားတယ်ဟုတ်ကလားဗျာအဲ့တော့ယောဂီတို့ဒီစိတ်တဲ့တဲ့နဲ့ဒီလိုတောင်းလေးသာကြည်ရတယ်လို့ဆိုလို့ဟင်ကြီးကြီးတောင်းလို့မကြည်ရဘူးလို့ဆိုလို့လေသဘောပေါက်လားဗျာဟင်အဲ့တော့စိတ်တဲ့တဲ့ ရှိခဲ့တဲ့တော့မိမိဘေးရာကိုဟေးရှောင်နိုင်သိမ့်နိုင်ဖို့အတွက်လေးတောင်ခံပြဟေးဟေးဟေးမိမိရှိလေးတောင်ခံပြဒီလောက်ပဲရှိရမှာလေဟုတ်ကလားဗျာဟေးအဲ့ဒါလေးလည်းကောင်းကောင်းပုံပုံပြပြပြုတ်လုပ်ပြီးပါမှာဟုတ်ကလားဗျာပြီးတော့သမိန်ဝိတိပတာရိသံဃာနာအာရိဟောတိဒါကပါဠိလိုပြောတာဗျာဗမာလိုတော့ကိုယ့်ရဲ့ခါဖြစ်ဖြစ်ဆက်လက်ခါဖြစ်ဖြစ်ဟေးကောင်းကောင်းပွဲပွဲပြပြပြုတ်ပြီးပါမှာ ဒီလိုတော့ချီမှာတော့ဝိသမရှိဘူးလားလက်မှာတော့ကိုမှာတော့အဲ့သုံးခုလုံးဝိသရှိတယ်အဲ့တော့တို့ဒီကွဲတာနဲ့ဖတ်မှာအတွင်းကြောနဲ့တင်ကြောတူပါမလားတူပါပါဟင်အင်းဝေးလိုက်တဲ့အချိန်အတွင်းကြောကြောမတင်နော်အတွင်းကြောမတင်ဘူးနိုင်ဘူးလားအင်းဖမ်းလိုက်တဲ့အချိန်အင်းအတွင်းကြောတင်မလေးအတွင်းကြောရောက်ပါမလေးအဲ့တော့ဒီအတွင်းကြောပြင်ကြောရဲ့လှုပ်ရှားမှုနဲ့တို့လုပ်နေရတဲ့ဒီကွေးစားမှာအတွင်း ဟိုဝေးလိုက်တဲ့အချိန်ရဲ့ယုံနာဖြစ်ပြက်နဲ့ဆန်းလိုက်တဲ့အချိန်ရဲ့ယုံနာဖြစ်ပြက်တူနိုင်မှာပါအဲ့ဒါလေးနေပြီးတင်တာလေဟုတ်ကလားဘဒူကြီးဝေးတယ်ဝေးတယ်ဘိုင်ကျင်းမတူတဲ့ပါတော့ဝေးတယ်ဒါတော့ခုနတူဟိုသွားတာပြောတော့ကထိုးထိုးခဲ့ကြတော့ကအတိုင်းပဲတင်တယ်လေဟုတ်ကလားဗျာဒီကိုလေးနဲ့စိတ်ကလေးနဲ့အလုံးလုံးထားကိုသိသိချင်တာပါဟင်ဟင်ဘာဖြစ်လို့တော့တို့ကနေလိုက်ပဲငါနေနဲ့ငါပဲကြည့်ခဲ့လူတွေနဲ့ငါကိုယ်တိုင်နားထောင်ခဲ့တယ် ဒီတော့မဟုတ်လားအဲ့တော့အဲ့ဒီငါချင်းမရှိသိချင်တာပဲဗျာဟုတ်ကဲ့အဲ့တော့ဝိရာတင်ခါတာလေငါမမပါဒါစကန်းတော့ဒီလားဟုတ်ကဲ့ဟင်အဲ့ဒါလေးသိသိချင်တာဗျာအဲ့တော့ဝဲဝေးထားတာခြေတော်ဘက်ကဖြစ်ဖြစ်လက်ဘက်ကဖြစ်ဖြစ်ခန္ဓာကိုယ်ကိုယ်ဝေးထားတာဒါလေးလေကိုယ်ကြောင့်ကိုသိအောင်လုပ်ပြီးသားပါတဲ့ဟုတ်ကဲ့ဗျာဟင်တခါတော့သင်္ခါတိပတ္တပိဝရတာရဏိသမဂလာကာရီဟောတိဒါကတော့ ညာတော်များနဲ့ပါပါပြရင်သင်္ကာတိဆိုတာလက်ထပ်သင်္ကာကြီးပြောတာလေဟိပါတာဆိုတာတပိဋ္ဌာကဒီဝရကဒီမိုင်နဲ့ကိုယ်ယုံပြောတာဟုတ်ရတို့ယောဂီပြောပြောရင်သင်္ကာတိသင်္ကာကြီးဆိုတာအောင်းလို့ဆိုလိုပါတယ်တို့တော့ထွက်နေတဲ့ညာဟိုလူတို့ကောင်ပါဘူးလေအဲ့တော့ဒီသင်္ကန်းကိုပဲဟိုနှစ်ထပ်လို့ပြောတာညတာပေါင်းခင်းနဲ့ချုံပါတကယ်လို့ဧကတိကျော်ခြင်းရင်သူ့ကိုဧကတိဖြစ်နေဟောတာနှစ်ထပ်သင်္ကန်းကြီးကအဲ့တော့တို့ ဟိုအမျိုးသားယောဂီအမျိုးသမီးယောဂီနဲ့ဆိုရင်တော့သင်္ခါသိဆိုတာတောက်တယ်လေချုပ်ဖို့ဟုတ်ကလားပါဏဘောပကံခွဲရောက်တယ်လေဟုတ်ကလားသီဝရဘောလုံကြီးအိမ်ချင်းတယ်လေဟုတ်ကလားကိုယ်တော်သိမယ်ကိုယုံတို့တော်လုံကြီးအိမ်အဲ့တော့ဒါတွေကိုကင်တွေသုံးသပ်လို့ရှိရင်လည်းပဲတဲ့အဲ့ဒီရဲ့အကြောင်းလေးကိုသိအောင်လုပ်ပေးတာပါဟုတ်ကလားပပပါပါရှာသိကမ္မထာနေပါကြံသိတော့ဟဲ့ ဟင်အဲ့တော့ဘယ်ဟာမှမရဘူးလို့ပါအောင်လားမပါတော့ဟင်ပြီးတော့ကြည့်တိုးလိုက်ကြအောင်ဆိုအပိတေပိတေခာယိတေတာယိတေတာမရဏခာယဟောတယ်ဟုတ်ကလားဗျာအပိတေကတို့အသာလေးကိုခွတ်လိုက်တဲ့ခါလာဖြစ်ဖြစ်တယ်ပိတေကဟင်းကြီးလေးပေါက်လိုက်တဲ့ခါလာဖြစ်ဖြစ်တယ်ဟုတ်ကလားခာယိတေအဲ့ဒါဒီလုံးထွေးပြီးဝါလိုက်တဲ့ခါလာဖြစ်ဖြစ်တယ်ဟင်တာယိတေအဲ့ဒါဒီရှာလေးနဲ့ရက်ခါရက်ခါနဲ့လုံးနေတဲ့ခါလာဖြစ်ဖြစ် သာမဏေကပြီးအောင်လို့စမ်းပါဟုတ်ကလားယာဟဲ့ဘသူဒီသာသာသူရဲ့ပိုက်ဘသူတို့ဘာသာသာတို့ဒါလည်းသိပြီကျွန်တော်လေဟဲ့ကောင်းလာပါတယ်ဟဲ့ဒီကနေ့ဘာရင်းညာရင်းနဲ့ကြိုးရထားလေဟဲ့အဲ့ဒါလေးဗီဗီနဲ့ဝါလိုက်ပြာဟဲ့ဆန်လာရဲ့အချက်20လောက်ကြာတော့ချောင်းထိုးလို့ညာအောင်ကြာသွားကောက်ဝါလိုက်ပြီလားမှန်ပါပါဘုရားဘာတို့လို့မှန်ပါပါ ဘာနဲ့ဘာနဲ့ပြက်သွားပြက်သွားဘယ်လိုလဲဗျာဟောဗျာဗဒန်နဲ့အပြန်ကြတာမဟုတ်လားအဲ့ဒါဗဒန်နဲ့အမဟုတ်လားအဲ့ဗဒန်နဲ့အဘာလို့ယုံဗဒန်နဲ့ကယုံလားယုံပါဘူးအခုဘာလို့ယုံလို့အမေဘသူကဘသူမလာတွေ့တယ်လေသူလေးကအောင်ပါဘသူလာတွေ့လို့ကတည်းကလည်းဟုတ်ပါဘူးဟုတ်တယ်ပုံသမီးကိုယုံတယ်ကြီးသာအဲ့တော့အဲ့တော့ဘယ်မှာကောင်းတော့တော့ ဒီခမင်းတို့ဟိုအိုးခမင်းအိုးအိုးတာတာဟင်းဟင်းတာတာအဲ့ဒါဘယ်လိုဖြစ်ဖြစ်ဖတ်တာပေါ့ဖတ်တာပေါ့ဆိုမဲ့တယ်ဒီအဲ့ဒါကြီးကိုလင်းမထောင်လို့နေတော့ရော့ပေါင်းလာတော့တယ်သူများသားကြတော့သူတော့ကိုတော့သားကြည့်နေဟာလေအဲ့ဒါကြီးခဏကျအချက်နဲ့ဝါဟုတ်ဗျာဝါပြီးတော့နေနေလေးများ၆ခန်းလုံးများကြာသွားတော့ကိုတော့သားကြတော့ဟဲ့ အဲ့တော့မလွဲတာလို့စားနေရတာငြိမ်ဖိတင်တာပဲလေမှန်ပါပါမှန်ပါပါရတာကမစားဖိတင်တာပဲမှန်ပါပါအခုဘက်ကပြောတာလေကိုဘက်ကပြောတာလေဒီစားသူရဲ့ပိုက်ကဘသူတို့ဓာတ်ဖိတင်တာလေမှန်ပါပါဟုတ်ကလားဗျာမှန်ပါပါဒီအဲ့ဒါလေးကမှတ်ပြီးသားပါကောင်းကောင်းပွဲဝဲကြကြပိုက်အောင်မှတ်ပါလေဟုတ်ကလားဒီလိုဆိုစားတာလည်းစားစားရင်တတိလေးနဲ့မှတ်လိုက်ရင်စားရင်ကမထားခံရမရောက်ဘူးလားမှန်ပါပါဟင်ဟုတ်ကလား ကျတော့ဓမ္မယုံထဲမှာကမ္မထာထိုင်တာပါဟင်ဟိုပညာနဲ့ပညာထိုင်တာပြောတာပါတတိထိုင်တာပြောတာပါတတိထိုင်တာဟေးအဲ့တော့အဲ့ဒါနဲ့ကမ္မထာထိုင်တာပဲပေါ့အဲ့တော့သာမုကိစ္စပဲပြီးပြီဟုတ်လားကမ္မထာနဲ့ထိုင်ပြီးသားဖြစ်သေးဟောတခါတည်းထိုင်လို့ပြီးတယ်နော်ပြီးတယ်ပါဗျာအဲဒါကအဝေစင်းစင်ခိုင်းအဝေစင်းအဝေစင်းတခါအထွက်ကြတော့လေဥစ္စာရပတဝကံသံသာနာတာဟောဒီတဲ့ကဥစ္စာရပတဝကံပါဠိလိုပြောတာ ဗမာလူကျင်ကြီးသွားဆုံးလိုက်ဆုံးလိုက်ကျင်ငယ်ဆုံးလိုက်ဆုံးလိုက်တယ်အဲ့ဒါလေတာမလာနာခါလေးကောင်းကောင်းဝေဝကြတာပြောပြီးသမှာဟုတ်ကလားဟင်မနေ့ကတော့အလူရှင်တွေကဗာတွေ့ရဲ့ကျုံတုတ်ကျုံတုတ်လက်တင်ကအဲ့ဒါလေးကုတိယာပတ်လာတော့ပတ်တယ်တော့ဟင်ဟုတ်ဟုတ်ဘယ်လိုအစတင်းသိချင်တာမဟုတ်ဘူးဟုတ်ကောင်းလားကောင်းပါဗျာ ကြီးနဲ့စိတ်ချင်းရတယ်တို့တွေရောကောင်းမှာသူပြောလို့ပါဗျာအိမ်ကြပြန်ကောင်းမှာပါဟုတ်ကလားဗျာဒီကနာတော်သူသာ